ယေရှုရှင်မဟာဗောဓိမြတ်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌9ရက်3လ69ခုနှစ်နေ့လယ်ပိုင်းတွင်ဟောကြားတော်မူသောတရားတော်အားတို့စီဝါဥစ္စာရှာဖို့ရောက်လာတာဟုတ်ကလားဗျာအင်းအေမှုပါမှုအဲကာမဂုဏ်ခံစားမှုဒါကလူဘဝရောက်မှရတဲ့ကိစ္စတွေမဟုတ်ဘူးဟင် ဟိုတို့ဒိဋ္ဌံလောကရောမရနိုင်ဘူးလားအင်းဘယ်ဘဝရောက်ရောက်ရနိုင်လဲအဲ့ဒါဘုံစာတွေဟင်လူဥစ္စာမဟုတ်ဘူးဘုံစာလို့ခေါ်ရတယ်ဗျာဟုတ်ကလားဗျာဟင်ကာမအာယုခံစားမှုဒါဘယ်ဘဝရောက်ရတာပဲမဟုတ်ဘူးလားဟင်လူဘဝရောက်တော့လူစားလူဥစ္စာဆိုတာတို့သူတော်ကောင်းဥစ္စာအဲ့တော့လူဘဝရောက်လာတာလူဥစ္စာတိဝါစုဖို့ဟုတ်ကလားဗျာ ဟင်အဲ့ဒီဥစ္စာသူပြီးရင်ဒီဥစ္စာတွေအာယုံကိုတို့ခံစားဖို့ပဲမဟုတ်လားဟင်ဟိုတို့ငွေရှာတာကောဟိုခံစားဖို့လောကီမှာဖြစ်တယ်လို့သူတော်ကောင်းဥစ္စာခွန်ပြာကောခံစားဖို့ပဲမဟုတ်ဘူးလားဟင်အဲ့တော့လူဘဝရဲ့လူသားကတို့ဓမ္မရာတာနဲ့ဝိမုတိရာတာဟုတ်ကလားဗျဟင်တရားရဲ့အရာသာနဲ့မိမိခန္ဓာမိမိဘဝကလွတ်မြောက်တဲ့ သူခန္ဓာဝိမုတ်လို့ခေါ်တဲ့ဟိုအရိယာကြီးတွေရဲ့ခံစားပုံလေဘုရားနဲ့ယဟန္တာခံစားပုံအဲ့ဒါကြတော့ဝိမုတိရတာခေါ်တယ်နော်တော့ဘယ်အာယုခံစားလိုက်ခံစားလိုက်သူကအလွတ်ဖြစ်နေပြီလေဘေးကပွဲကြည့်နေတာပဲနေတော့ဟင်ဘယ်လောက်ချမ်းသာလိုက်မလဲဟင်ကိုမပါပဲခံစားရတာလေဟိုပွဲကြည့်ပြီးခံစားရတာတော့ချမ်းသာတယ်ဦးမယ်ဟင်ဟိုတို့ပွဲကြည့်ပြီးခံစားရတာကိုကြည့်ပြီးခံစားရမှာမဟုတ်လား လှုပ်ပြီးခံစားရတာလားကြည့်ပြီးခံစားရတာလားအဲထမင်းစားတာကြတော့လှုပ်ပြီးခံစားရတာလားဟင်တစ်ချက်ဝါမှတစ်ချက်ရတာရှိတာထင်တယ်ဟင်အဲထမင်းစားတာကြတော့လေပွဲကြည့်တာကြတော့ဘယ်နဲ့တုန်းကိုဘာလို့ရသေးတုန်းဟင်ဟင်ကြည့်ပြီးခံစားရတာဗျသူကအဲတော့တို့ဝိမုဒ္ဒိရတသွားသူကိုယ်တိုင်ငါဖြစ်နေလဲပါတော့ဟုတ်လေသူဖြစ်နေလဲပါတော့ဟုတ်ဟုတ်ကလားဗျာဟင်သူဒီယုံနာနှစ်ပါးနဲ့အဲမိမိတဲ့ ဟိုအကြည်ဓာခါနဲ့သူဘက်ကအာယုနဲ့သူတို့ချင်းချင်းအတိုက်ခံဖြစ်နေတာလေဘေးကကြည်ပြီးခံစားရုံညာဟင်အဲ့ဒါကိုတို့သာလို့ဝိမု ക്തി ရာသာလို့ခေါ်ဗျာဟင်ဟင်ဓမ္မရာသာကတို့တရားအထုတ်တဲ့ယောဂီများကြတော့တမာတိရလာတဲ့အချိန်ကသာပြီးတန်ချမ်းသာပေါ်လာတယ်ခင်ဗျာဟင်ဟင်အဲအဲ့ဒီတန်ချမ်းသာကနေပြီး တူဝိပဿနာတစ်လျှောက်လုံးသွားတန်ချမှန်နဲ့သွားတယ်ဟုတ်ကလားဗျာဒီကနေအရိယကတဲ့ကူးလိုက်တာနဲ့ဒီလိုက်နဲ့တည်းသူ့မဲ့ချမ်းသာပူချမ်းသာမရဘူးလားဗျာဟင်ဟင်ဟိုယုံနာနှစ်ခုချုပ်ပြတ်တဲ့အတွက်အေးချမ်းမှုရတဲ့ချမ်းသာကိုပူချမ်းသာခေါ်တယ်လေဟင်မက်ဖူနဲ့ဆရာကိရိတာတတ်လိုက်လို့လေဟင်အေးသွားတာငြင်းသွားတာအဲ့ဒါပူချမ်းသာတွေဟုတ်ကလားဗျာ အဲ့ဒီချမ်းသာတွေအဲ့ဒါကိုတို့ဓမ္မရတာလို့သုံးကြ။ဟင်သူတော်ကောင်းဥစ္စာရလာရင်ဒီရတာတွေသုံးရမှာမဟုတ်ဘူးလား။အဲ့ဒါကြတော့လူစာလို့ခေါ်ကြဗျာ။ဟင်လူဘဝရောက်တုံးသာသနာနဲ့ကြုံတုံးမှဒါတွေကရှားဖွေခွင့်စုဆောင်ဝင်နေရှိတယ်။ဟုတ်ကလားဗျ။ရှားဖွေစုဆောင်လို့ရလာရင်သုံးဆောင်ဝင်လည်းရှိတယ်။ဟုတ်ကလားဗျ။ သင်တို့ဆိုရင်ဓမ္မရာတာဝိမုတိရာတာကဟင်ဟိုဘုံစာလားလူစာလားဟုတ်ကလားဗျအဲကာမရတာကဘုံစာလားလူစာလားဟင်ကာမရတာကဘုံစာခွေးဖြစ်လဲရတယ်ဝက်ဖြစ်လဲရတယ်ကြက်ဖြစ်လဲရတယ်ဘယ်ဘဝဖြစ်ဖြစ်အကုန်ရတယ်ဟုတ်ကလားဗျာဟင်သူကဘုံစာဟုတ်ကလားအဲ့တော့တို့လူဘဝရောက်တုံးလေးကို ဘယ်နဲ့တော့လူသာသားပြီးပြန်မလားပုံသာသားပြီးပြန်မလားဟုတ်ပါမလားဗျာအခုဘယ်နဲ့တော့လူသာသားနေသလားပုံသာသားနေသလားဟောဗျာမေးတော့လှုပ်တော့ဘူးဗျာဟင်ဟင်ပြောတော့လေလူသာသားပြန်မလဲပြောသေးတယ်အခုစာရေးမတ္တကိုလက်ထက်ကထမင်းလုပ်ကြည့်ကမောင်ဘာသာကြီးတွေတော့ဟင်တော့မေးလို့ရတော့ဘူးဗျာဟင်အဲလက်ထက်ကင်ထလာကြီးကပုံသာကြီး ဟင်ဟင်ဘာသာပြန်มาတော့တော့ဘယ်လိုလဲတော့တို့ကင်ထားတာကဘာသာကြီးတော့ဟောဘုံသားကြီးကင်ပြီးလူသားသားမယ်ဆိုလို့ရမလားဗျာဟင်ဟင်ဟုတ်ကလားဗျာအမအင်းဟင်အခုသူတို့ရှိတဲ့တန်းနဲ့အများပေါ့ဗျာဟင်သားလာလိုက်ကြတာတွေကဘုံသားတွေကြီးတယ်ဟုတ်ကလားဗျာဟင်လူသားသားဘူးဗလားဗျာဟင် လူသာစားဘူးဗလားဟောပြလို့ဖူးဟောပြလို့ဖူးကဲဟင်ဟောပြမေးတော့လို့တော့လူသာစားဘူးဗလားဟောပြလို့ဖူးဟင်လောက်ပါဝန်တခါကြီးကဘယ်သူမှမလုပ်တော့ဘူးဟင်ဟာဒါရင်ဘာစားနေကြထုံးမူမှာလူသားမှာလူဘဝရောက်တဲ့လူသားမစားဘာစားနေကြထုံးနေမှာဗျာငါကဲဘယ်လိုဖြေမလို့ အောင်မအင်ဟုတ်ပါမလားဗျာတော်သေးပေါ်ဖြေကောင်းလို့ဟေးဟေးတို့လူသားသားသေးဘူးဗျာလူဘဝသာရောက်လာဟုတ်ကလားဒါလူဘဝရောက်တော့ရတဲ့ခွင့်ကြီးလေဟုတ်ကလားတို့အပေလေးပုံကြတော့ဟင်ဟိုဒုက္ခအာကြီးတဲ့အတွက်သူတို့စီမှာလဲဒီကျင့်ကိုမကျင့်နိုင်ဘူးဟင်လူသားကိုရှာဖို့ခွင့်မရှိဘူးဟင်ဟင် အင်းပြီးတော့နတ်ပြည်ကြတော့ဒုက္ခအားကြီးတဲ့အတွက်တို့ဒီအစာကိုမရှာနိုင်ဘူးဟုတ်ကလားနတ်ပြည်ကြတော့ဒုက္ခမှန်တွေ့ပဲနဲ့ဟုတ်ကလားဟင်းဟိုအပေပုံကြတော့ဒုက္ခမှန်တွေ့ပဲနဲ့ဟင်းတို့လူပုံကြတော့ဒုက္ခလည်းရှိတယ်ထင်တယ်ဒုက္ခလည်းရှိတယ်ထင်တယ်ဒီလိုဆိုသူနှမ်းရှင်ခရာငကိုရှိလာတယ်ဟင်ဒီမှာဒုက္ခလည်းရှိတယ်ဒုက္ခလည်းရှိတယ်အဲ့တော့ဒုက္ခနဲ့ဒုက္ခကိုနှိုင်းရှင်လို့ရတဲ့ပုံမျိုးဒုပုံပဲရှိတယ်ဟုတ်ကလားဗျာဟင် ဟင်ဟိုနတ်ဘုံမှာဒုက္ခကြီးလည်းရှိတဲ့အတွက်နှိုင်းရှင်စရာဒုက္ခပါမသွားဘူးဟင်အဘယ်ဘုံကြီးဒုက္ခကြီးလည်းရှိတဲ့အတွက်နှိုင်းရှင်စရာဒုက္ခပါမသွားဘူးဟင်ဟောတို့စီကြတော့ဒုက္ခလေးလည်းရှိပြဒုက္ခလေးလည်းရှိပြဟင်ရာသီဥရုနဲ့ပြောရင်တော့တမနွေးပိုင်းလေးထင်တယ်ဟဲ့ဟင်ဟင်တမနွေးပိုင်းလေးပြဒုက္ခလည်းရှိတယ်ဒုက္ခလည်းရှိတယ်အဲ့တော့ဒီနေရာဒီဒုက္ခနဲ့ဒုက္ခကိုနှိုင်းရှင်ပြီးကြည်ပြီးဟိုမိမိဘယ်ဟာကို ရွေးမလဲဆိုတာကို ဆုံးဖြတ်လို့ရတဲ့နေရာကျင့်သုံးလို့ရတဲ့နေရာဟုတ်ကလားဗျာဟိတခါတို့နားပုံကြတော့တို့တဲ့အသိဉာဏ်ထက်တဲ့ဗျဟိဟောရုံလေးနဲ့သူတို့ကဟိုမက်ကိုကြားသိနိုင်လေဟုတ်ကလားဗျာဟင်ဟောရုံလေးနဲ့မက်ကိုကြားသိနိုင်တို့လိုမှဒုက္ခမှရှိပဲနဲ့ဟုတ်ကလားဗျာတို့တော့တို့လိုကြင့်နိုင်တဲ့ဘူတာယုံမရှိဘူးဟိ သူတို့မှာအစွဲကြောင့်ဖြစ်တဲ့ရုပ်ပဲရှိတယ်လေတို့လိုခုလိုဓာလေးပါးနဲ့တိဆောက်ထားတဲ့ရုပ်ရှိဘူးဟုတ်ကလားဗျာအဲ့တော့ဒီလူဘဝကမှာအခြေခံပါမသွားရင်ဟိုမှာသိဖို့ခဲရင်နဲ့တဲ့ဟင်လူဘဝတွေကဘာဝနာအခြေခံပါသွားမှာလေဟုတ်ကလားဗျာတို့အပေလောကနဲ့ပြောရင်ဖင်ကြီးတို့တဲ့အားကောင်းပါဗျာကျင်အားတော့ပြီးအားဆိုတဲ့ညာရှိသလားဟောတို့ကြတော့ ကျင့်အားတို့တော့ကောင်းတယ်ဗျပီအားမရှိဘူးဟောတို့လူပုံကြတော့ကျင့်အားလည်းရှိတယ်ဗျပီအားလည်းရှိတယ်ဗျဟင်နှစ်ခုမဆုံနိုင်ဘူးလားဒီမှာဟင်ကျင့်အားလည်းဟိုတီးတဲ့လောက်လည်းကျင့်နိုင်တဲ့ယုတ်တာရှိတယ်ဗျဟုတ်ကလားကျင့်တဲ့လောက်လည်းသိနိုင်တဲ့စိတ်ဓာတ်လည်းရှိတယ်ဗျတို့မှာဟင်ဒီလိုဆိုတို့လူလူပြည်ဟာအခွင့်ကောင်းတဲ့နေရာမဟုတ်ဘူးလားဟင်ဟင်အခွင့်ကောင်းတဲ့နေရာတို့လူဘုံဟာဟင် အဲ့တော့လူဘဝရဲ့တန်ဖိုးမြင့်မြတ်တာဒါလောက်ဆိုတိလောက်တယ်ဟုတ်ကလားဗျာဟင်လူဘဝရဲ့ခွင့်ကြီးဘလောက်ကြီးတော့လူဘဝရဲ့တန်ဖိုးဘလောက်မြင့်မြတ်တော့ဟုတ်ကလားဗျာအဲ့တော့ဒီမြင့်မြတ်တဲ့ဘဝလေးမှာတို့စီးပွားရှာတဲ့နေရာမှာအနှစ်ပါတဲ့စီးပွားရှာပေးကြသမ်းပါဟင်ဟင်တို့ဥပမာမဲ့ဟိုဟိုဆန်းတို့စပါးတို့မုံပဲသေးသားတို့အဲ့ဒါနဲ့ ဟိုရွှေငွေနဲ့ဆိုဘယ်ဟာကပို့ပြီးအနှစ်ပါတော့ဟင်ဟိုဟာကဟိုတို့လာပိုင်းနှစ်ပိုင်းလောက်နဲ့တိုးမှာပုတ်မှာမဟုတ်ဘူးလားဟင်ဟောရွှေကြတော့သုံးပုံမလားဗျအဲရွှေငွေတဲ့သိန်းပရမညာကြတော့ဟောဗျာဟင်ပိုးပြီးအနှစ်ပါတယ်အနှစ်ပါတာကို သူ့မိလေးလေးမိမိတို့အတွက်ဘဝအာမခံချက်ကြီးလေးလေးပဲဟုတ်ကလားဗျာဟင်အပင်နဲ့ပြောကြလို့ရှိရင်လေပေါင်းမြတ်တို့ကြတော့ ပဲ့နေတော့ဟင်ဟိုတမိုးတရားဒီလောက်ပဲခံနေထင်တယ်ဘာဖြစ်လို့တော့ဗျာအနှစ်မပါလို့ထင်တယ်ဟင်အနှစ်မပါလို့ပေါင်းမြက်ဟာအဲမိုးဥရုလေးမိပြီးသူဖြစ်ရရှာတယ်မိုးကုံတာနဲ့သူညှိုးတာထင်တယ်ဗျာဟင်ဖောင်းတန်နဲ့တွေ့တော့သူလဲပြီထင်တယ်ဗျာအဲຫນွေတန်ကြတော့ရှိသေးလို့လားဗျာဘာဖြစ်လို့လဲဗျာအနှစ်မရှိလို့ဗျာ ပေါ်တို့မကြီးပင်တို့ပထောက်ပင်တို့ရှားပင်တို့ကြတော့ဘယ်နဲ့တော့ဟင်မူတံရောမခံနိုင်ဘူးလားဗျာဟင်ထောင်းတံရောဗျာနှွေတံရောဗျာအဲဘယ်ဥရုနဲ့တွေ့တွေ့တံခံနိုင်တယ်ဘာဖြစ်လို့လဲဗျာအနစ်ပါလို့ဗျာဟုတ်ကလားအဲ့တော့လူဘဝမှာလဲတို့လူဘဝရောက်တုံးလေးကိုအနစ်ပါတဲ့သီးပင်ကိုတို့စုရမယ်ဗျာ ဟုတ်ခုနသူတော်ကောင်းဥသာသာအနှစ်ပါတာတွေထင်တယ်ဟင်ငွေကြေးဥသာကတော့ဟိုသူတော်ကောင်းဥသာနဲ့တွေ့ရင်အနှစ်လို့ဆိုနိုင်ပါဦးမလားဟင်သူဒီတရားဒီကဲ့သို့ပဲဟိုရွှေလေးဘလောက်ရှိနေနေထားပြခဲ့ရမှာထင်တယ်တဘောရတယ်ပို့နိုင်သလားဗျာဟင်အဲတို့ရှိနေတဲ့လောကီယရဏတွေပေါ့ဗျာဟိုစိန်လေးဗရမညာတွေများတွေဓာဒီကောတို့တဘောရတယ်ပို့ပြီးရှိနိုင်သလား ကြည့်နိုင်ဘူးဗျဟိတို့သူတော်ကောင်းဥစ္စာကြတော့ဘဝဆက်ဆက်ပါမသွားဘူးလားဟိအင်းအာယုံမာလို့တရိษံဘဝရောက်တာတောင်းတို့ဖရာလောင်းတော်ကြည့်လိုက်ပါလူဘဝကပါသွားတဲ့ရိခါတို့ကလေးထင်ဗျဟိဟိငါဖြစ်တော့ကောအောက်ငါအောက်တန်းသာလားငါမင်းလားဗျဟိအောက်ငုံဖြစ်တော့ကောဗျာငုံအောက်တန်းသာလားငုံမင်းလားဗျအေးဗျဟိ တခါတည်းအဲ့ဒီကနေပြီးတော့ကျွေးမင်းကြီးတဲ့ဒေါင်းမင်းကြီးတဲ့ငါကိုအကုန်လုံးဘယ်ဘဝရောက်ရောက်ဟောဗျဟင်သူဒီအထက်တန်းသားဘဝကြီးတဲ့ထင်တယ်ဒါအနှစ်ပါသွားလို့လားပါမသွားလို့လားဗျာဟင်ဟော အနှစ်ပါသွားတာဗျဟင်အနှစ်ပါသွားတာကြတော့အဲ့နွေဥရုနဲ့တူတဲ့အပေပုံရောက်လဲလှုပ်ဘူးဟင်နွေဥရုထာနဲ့သူခံနိုင်တယ်ထင်တယ်ဒီလိုဆိုနတ်ပြည်ရောက်တော့ဟော ဆောင်းဦးတို့ဘိုးဘိုးတော်ခံနိုင်မှာပေါ့ဗျာဟင်အဲလူဘဝပြန်ရောက်တော့ဟောမိုးဦးတို့လည်းခံနိုင်ပါတယ်ဗျာဟင်အနှစ်ပါသွားလို့ဟုတ်ကလားဗျာအဲတော့တို့ရှိနေတဲ့သီးစိမ်တွေထဲမှာအနှစ်ရှာလို့ရှိရင်ဒါနလို့ခေါ်တယ်ဗျဟင်ဟင်ဟိုတို့တင်ရလာတဲ့ရွှေငွေတဘဝထင်တယ်အဲ့ဒီမိမိပြုတ်လိုက်တဲ့ဒါနတတိကြတော့ဘယ်မှာဆုံးတယ်လဲဆိုနိဗ္ဗာန်ကြမှာဆုံး ဟင်တို့တို့ဒါနတတ္တိရဲ့ပင်ကိုဆိုရင်တော့ဒါနသည်လူပုံနဲ့နတ်ပုံပဲတာဝန်ယူဟုတ်ကလားဗျာတို့တော့တို့သာသနာတွင်ဒါနမှာဝိပဿနာဉာဏ်နဲ့ရှင်တဲ့ဒါနသည်နိဗ္ဗာန်ကြမှာဆုံးဟုတ်ကလားဗျာတို့ဖရာရှင်ရဲ့ဟိုဘုံတော်အနန္တကံတော်အနန္တတော့ကြားဘူးကြမှာပါဗျာကြားဘူးသလားဗျာ အဲ့ဒီဘုနောနန္ဒကာနောနန္ဒဟာဖျားပွင့်လို့ဖြစ်တာမဟုတ်ဘူးလေးသိခြင်းနဲ့ကဘာတသိန်းကသူစုသွားတဲ့အနှစ်တည်းဗျဒါနရတတိဗျဟင်အဲ့ဒါကဟိုတို့တောင်းမှုတညာရတဲ့အချိန်မှာအဲ့ဒီဘုံနေပွင့်လာမဟုတ်ဘူးလားဗျဟင်တို့မဟုတ်စုဘူးကြီး ဖောက်လိုက်တာနဲ့အတူတူပဲမဟုတ်ဘူးလားဗျအဲ့တော့ဒါနသည်ဝိပဿနာရှင်တဲ့ဒါနဒါဒါနဝိတုဒ္ဓိထင်တယ်ဟင်ငါဝတ္ထုပုဂ္ဂိုလ်ပါနိုင်သေးလား အဲ့ဒီအကာတွေမပါနိုင်တော့ဘူးလေဟေးငါဝတ္ထုပုဂ္ဂိုလ်ဆိုတဲ့အကာတွေမပါတဲ့အတွက်အဲ့ဒါအနှစ်ရှိတဲ့ဌာနဟေးဟေးဝိပဿနာဉာဏ်နဲ့ရှင်ပြီးလှူထားတာမဟုတ်ဘူးလားဟေးငါဝတ္ထုပုဂ္ဂိုလ်အကြောင်းပြု၍ဒီစေတနာကဖြစ်ရမှာထင်လေဟုတ်ကလားဗျာသို့တော့စေတနာလေးရေအောင်မိုးအောင်ဖြစ်လာရင်ငါဝတ္ထုပုဂ္ဂိုလ်ကိုဖယ်ထားခဲ့ရမှာထင်တယ်တို့ဖျားမပြီးခင်တော့ညမ်းမဟုတ်ဘူးလားဗျဖျားပြီးတော့ ဟေးပေါ်ဗျာငါဝတ္ထုပုဂ္ဂိုလ်ဖြတ်ထားခဲ့ရဟေးငါမပါဝတ္ထုမပါပုဂ္ဂိုလ်မပါဟေးဟုတ်ကလားဗျာအဲငါဆိုတာလေသူကသူယုံနာနှစ်ပါးရဲ့နံသားပဲထင်ပါတယ်ယုံနာနှစ်ပါးကိုဟိုနံသားနဲ့ခေါ်တော့ငါဟိသူဟိတော့ဖြစ်လာတာထင်တယ်ဟေးသူဒီစေရနာခိုင်းတာလောက်ရတဲ့ကျုံမဲမဟုတ်ဘူးလားဟေးအလို့ရှိရင်စေရနာပဲ ပြီးတော့ပစ္စည်းတွေဘလောက်ရှိရှိစေရနာကဒါလှူပေးပါဆိုမှလှူရတာဗျာအဲ့တော့ဝတ္ထုပစ္စည်းကလည်းစေရနာရဲ့ဖန်တီးရမဟုတ်ဘူးလားပြီးတော့အလှူကံပုံကိုယ်တွေဘလောက်များများဘယ်သူထံသွားလှူပေးပါလို့စေရနာခိုင်းမှဒီယုံနာနှစ်ပါးသွားလှူပေးရတာမဟုတ်ဘူးလားအဲ့တော့လူဝံပုဂ္ဂိုလ်ကလည်းစေရနာဖန်တီးထားတာမဟုတ်ဘူးလားဟုတ်ကလားဗျာအဲ့တော့ဒီစေရနာလေးငါဝတ္ထုပုဂ္ဂိုလ်အကြောင်းပြု၍ဟိုတို့ ရေအောင်မိုးအောင်ထမြောက်အောင်မြင်သွားရင်ငါဝတ္ထုပုဂ္ဂိုလ်ဖြတ်ချထားခဲ့ရတယ်ဟုတ်ကလားဗျာတကယ်လို့ဖြတ်ချမထားခဲ့ရင်ဖះမှာအခုချိန်ထိဉာဏ်ကြီးရှိနေရင်ဘယ်နဲ့တော့ကြည်ညိုလို့ကောင်းမှာအောင်မလားဟင်တင်တောင်းတင်တယ်ဟောဖြစ်နေမှာမလားအဲ့တော့ဖះပြီးတော့ဉာဏ်ဖြတ်ရသလိုဟင်တကယ်လို့ငါပဲမဖြစ်ရင်ဒိဋ္ဌိကြီးတန်လန်းပါမသွားဘူးလားသိတယ်နော်ဟင်ဝိတုနဲ့ပုဂ္ဂိုလ်မဖြစ်ရင်တဏှာတန်လန်းပါမသွားနိုင်ဘူးလားဒီလိုတို့ဒီစေတနာလေး တင်တောင်းတင်တယ်ဖြစ်နေမှာဟုတ်မလားဟင်အဲ့တော့ဒီစေတနာလေးဒီသာလင်ခုနပြောတော့တဘဝတဘဝကိုတို့အတိုးညွန့်နေစားပြီးတော့ဟိုနိဗ္ဗာန်ကြမှာအရင်ကိုပြန်နှုတ်စားသွားတာတယ်လေဘုရားရှင်လေတိုင်းတို့ပြုလိုက်တဲ့ဒါနသည်ဘယ်မှာဆုံးမလဲဟုတ်ပါမလားဗျဟိဝိပဿနာရှင်ရဲ့ဒါနသည်နိဗ္ဗာန်ကြမှာဆုံးတယ်ပြုရပြုစဉ်ဒါနသည်နတ်ပြည်မှာပဲဆုံးတယ် ဟုတ်ကလားဟင်အင်းတို့သာသနာတွင်ဒါနတော့ဟိုပါရမီဒါနမဟုတ်ဘူးလားဒါစေနာနဲ့ရှင်တဲ့ဒါနလေအဲဝိပဿနာရှင်တဲ့ဒါနမဟုတ်ဘူးလားအဲဒါနကိုမြင်ပြီးငါဝတ္ထုပုဂ္ဂိုလ်အစွဲတွေကိုတတ်ခဲ့ရမှာမဟုတ်ဘူးလားဟင်အဲတတ်လာခဲ့တယ်အဲ့ဒါဒီတတ်လာခဲ့လို့အဲ့ဒီအကာမပါတော့ဘူးဆိုရင်စေရနာနှစ်ကလေးရွယ်သွားတော့မှာပေါ့ဗျာဒီလိုသူသူဒီဟိုလူပုံရောက်လေအနှစ်ရှိတဲ့အတွက်ပြက်ပြက်သေးသလားဗျာ အပေပုံရောက်တော့ခေါ်ဗျာနတ်ပုံရောက်တော့ခေါ်ဗျာဘယ်ပုံရောက်တော့မှဖြစ်ဘူးဥဒုသုံးပါးကိုတာဝန်ခံသည်ဟင်အဲ့ဒါတော့အနှိရှိတဲ့သူတော်ကောင်းဥစ္စာတည်းမပါဘူးလားဟင်တရားသီလတုဒ္ဒသာကထင်တယ်ဒါနသီသာကနေရာကမဟုတ်လားသွန်ကျဲမှုလေသွန်နှုံမှုမဟုတ်ဘူးလားအဲ့ဒါဘလို့သာကဆိုတဲ့သူတော်ကောင်းဥစ္စာဗျာဟုတ်ကလားဗျာအဲပြီးတော့မိမိတို့ခန္ဓာဒီကိုအနှိရှာရင်ကိုကျင့်သီလပဲ ဟင်ကိုချင်းသီလကိုချင်းသီလဟုတ်ကလားဗျာဟင်ကိုချင်းသီလသည်မိမိတို့ခန္ဓာရဲ့အနှစ်အပါဆုံးနဲ့ဟုတ်ကလားဗျာအင်းကိုချင်းဖောက်ဖြက်တဲ့ဟာတွေကြတော့ဟင်အကာတွေပါသွားတဲ့အတွက်ဒီတဘောပဲခံမလေဒီတဘောကတော့ကိုချင်းဖောက်ပြန်ပြီးစီဝါဖြစ်တဲ့တထေကြီးဖြစ်ဖြစ်ဟုတ်ကလားဗျာဟင်တကြွယ်ကြီးပဲဖြစ်နေပါစေဟိုအဘယ်ပုံရောက်တဲ့ကာလကိုပါသွားပါဦးမလား ဟင်ကိုချင်းပါမသွားရင်အပေဘုံကောမရောက်နိုင်ဘူးလားဟင်ဟင်ပြီးတော့ယုံညံ့တဲ့ဘဝတွေကောမရောက်နိုင်ဘူးလားဗျဟုတ်ကလားဗျအဲ့တော့ဒီတို့မိမိရဲ့တသက်တာခန္ဓာအသက်ရှင်နေတဲ့များမှာအနှစ်သာရထုတ်ယူရင်ကိုချင်းသီလပဲဟုတ်ကလားဗျဟင်အဲမိမိကိုခန္ဓာမှာကိုချင်းသီလလေးကိန်းနေပြီတို့မနက်ကလည်းပြောခဲ့ကြအထင်မှဟင်ဒီသီလ င်ကြယ်ခြင်းလို့ရှိရင်ကိုချင်းစာလေးအရင်သွားမှထင်ဟင်သူ့ဥစ္စာကိုဟိုသူ့ကိုတတ်ချင်းရင်သူ့ဥစ္စာကိုယူခြင်းရင်စသည်အပြင်ပေါ့လေသိက္ခာပုဒ်တိရှိတယ်ကိုချင်းသိက္ခာတွေလေဟင်လူဘဝမှာဆိုရိုးရိုးဆိုရင်ငါးပါးသောသိက္ခာဘဝကိုလူရဲ့ကိုချင်းသိက္ခာမဟုတ်ဘူးလားဟင်ဒါကိုလူဖြစ်လာရင်ဘာသာရှိဖြစ်ဖြစ်ဘာသာမဲ့ဖြစ်ဖြစ် လူရဲ့အမှတ်သင်္ကေတဒီကိုရင်းသိက္ခာ၅မျိုးရှိရတယ်ဟင်ဟာလားဟိုတို့တရိษံအကျင့်နဲ့လူကျင့်ကိုခွဲတဲ့သီယိုးပဲရှိသေးတယ်ငါးပါးသောသိက္ခာဖို့လေဟင်ဟိုတရိษံကျင့်ကတော့ဘယ်နဲ့တော့ကြိုက်ကြိုက်သူလိုလိုက်တာထင်တယ်ဟင်မကြိုက်မကြိုက်သူလိုပဲထင်တယ်ကိုချင်းသာပါသလားဟင်းရှိကဖားလေးကဘလောက်ပြေးနေနေငွေကနောက်ကအတင်းလိုက်တာထင်တယ်ဟင်ဟိုရှိကကြောက်ပြေးထင်တယ် နောက်ကကြိုက်လိုက်တယ်ကြောက်ပြေးနဲ့ကြိုက်လိုက်ရဟင်အင်းသူတို့အာယုံယူပုံချင်းတူရလားဟင်ခြေကကြောက်လို့ပြေးတာဗျနောက်ကကြိုက်လို့လိုက်တာဗျဟုတ်ကလားမိတော့မိတဲ့နေရာမှာဟုတ်ကလားဖားလေးကတောင်းပန်လိုက်တာခြေကဟင်မျက်ရည်လေရွယ်လေးနဲ့မွေကြီးကလွတ်သလားဗျဟင်ဖားလေးကကြောက်လုံလုံလို့ငိုလိုက်တာမွေကြီးကပြုံပြုံပြုံပြုံနဲ့ဝန်တာအားရဟင် ဟင်ငါကောင်းပြီးတော့မဟုတ်လားတစ်ဖက်ကိုစဉ်းစားသေးလားအေးဗျတို့လူဘဝကြတော့ကြိုက်တိုင်းလည်းမလုပ်ရဘူးလေတရားဤမတရားဤဟင်ဟင်ဟုတ်ကလားဗျာအဲမုံတိုင်းလည်းမလုပ်ရဘူးလေတရားဤမတရားဤရှိရအောင်မှာတယ်ဟင်အဲ့တော့ဒါကလူချင်းกว่าဒါကတရိษံချင်းกว่าသိရအောင်လို့ငါးပါးသောကိုခြင်းသိက္ခာပုဗ္ဗဟာ အဲ့ဒါလူနဲ့တိဋ္ဌာရဲ့စီယိုဟုတ်ကလားဗျာဟင်အဲ့ဒါလူနဲ့တိဋ္ဌာနဲ့စီယိုဗျာဟင်အဲ့ဒီစီယိုလေးလုံးမတို့လူလို့ပြောရလိမ့်မယ်ဟင်အဲ့တော့ဒီစီယိုလုံရင်ဘာလို့ရမတော့ကိုချင်းသာတယ်ဟင်ဩငါဘဝချမ်းသာခြင်းမလို့သူလည်းချမ်းသာခြင်းရှာမှာပဲဒါကုကုနဲ့သူ့ကိုကိုချင်းဝင်တစ်ဖက်စီတက် ထိုင်တက်နင်းပြတာထင်တယ်ဟိဟိဩငါဒုက္ခမရောက်ခြင်းတလို့သူလဲဒုက္ခမရောက်ခြင်းချပြီဘူးပဲဒါလဲချိန်ဝင်တစ်ဖက်တစ်ချက်တက်ရပြတာထင်တယ်ဟိဘယ်ဘက်မှာရှာမထွက်ကြသရမ်းလားဟိအဲ့ဒီကိုချင်းသာရှိလို့ရှိရင်ငါမဆင်းရဲတယ်လို့ထင်းမဆင်းရဲသေးရဆိုရင်ဓာတ်လူထားလိုက်ရင်မေတ္တာထင်တယ်ချင်းဝင်ပေါင်းရှာမထွက်ရင်မေတ္တာပဲ အဲသူ့ဘက်ကိုပဲရှာမထွက်တော့ရင်မေတ္တာပဲဗျာဟင်မေတ္တာရဲ့လို့ဟိုတာပိတာတာဝေယဟွန်းတို့ပြောတာမဟုတ်ပါဘူးဗျာဟင်ဟင်ဘယ်ဘက်မှရှာမထွက်တော့ဘူးလေဟင်ငါမဆင်းရဲတယ်လို့ဒင်းမဆင်းရဲသေးရဒီလိုထင်တယ်ဗျာဟုတ်ကလားတို့မို့ငါချမ်းသာတယ်လို့ဒင်းချမ်းသာသေးရမည်ဒါမေတ္တာတင်လေဒီလိုဆိုရင်တို့ကိုချင်းပြီလားတွေမကြိုးပါပေါက်ပါအောင်လားဗျဟင်အဲ့တော့ကိုချင်းပြီလားကောင်းလို့ ဟိုကြိုက်စိတ်မကြိုက်စိတ်မဝင်တဲ့ပုဂ္ဂိုလ်ရဲ့ယုံနာနှစ်ပါးဒီဘယ်လောက်လှလိုက်မလဲဟင်ဟင်ဟင်ဟိုရွှေတွေတော့ညွန့်နေအောင်ဆင်ထားပါတယ်မျက်နှာကြီးကဒေါသဝင်လို့မဲညစ်နေရင်ဘယ်တော့လှလားဟုတ်ကလားဗျအဲတခုတို့ခစ်ပေါ်အဲအဝတ်ထဲတံပိုးကြီးတာတွေတော့ဝတ်တော်ထားတဲ့ပေါ့ဗျာဟင်တဏ္ဍာခါးတွေလည်းမျက်နှာကိုမှုံနေအောင်လိမ့်ထားတဲ့ပေါ့ဗျာဟုတ်ကလား ဟင်ခုနကပြောတဲ့မာနသိဖြစ်နေလို့မျက်နှာကောက်ထိတ်ထိတ်ဖြစ်နေလှလာဗျဒါရင်ဟိုဒဏနဲ့လှတာနဲ့သီလနဲ့လှတာဘယ်ဟာကတာတုံးအဲရွာတဲ့ပြန်တော့ဒဏနဲ့လှဆင်ပါလားသီလနဲ့လှဆင်ပါလားမတွေ့တော့နေမှာပါဗျာမယုံပါဘူးဟိဟိဟွာလာဟိုဟိုတို့တရားဟောနဲ့တရားနာခံနဲ့ဖီးချက်ွားချက်ညီအောင်လိုက်လာတာနေမှာပါဟိ ဟင်ဟုတ်အဲ့လိုကြီးလုံးမှာဗလားရွာသားလုံးရပါဗျာဟင်ကိုဆောင်ဝင်တိုက်တော့ဘယ်နဲ့လုံးမလို့ဟင်ဟင်ဟင်အာဒီလူကြီးဟိုတို့ဒီလာအကောင်းနေဆိုသူ့လည်းဆင်းထုံတော့ဘယ်နဲ့လုံးမလို့ဟင်သူ့ရောက်ခွကြီးဆင်းထုံတော့ဘယ်နဲ့လုံးမလို့ဟင်ကဲပြောဗျာပြောဗျာဟင်ဟင်ကဲပြောဗျာဟင်ဘယ်လိုလဲဗျာဘယ်လိုလဲဗျာ ဟိုကြောက်လို့သိခန္ဓာဟာဗျာဟောဟောဗျာနိုင်ပြန်တွေ့มาတယ်တကာကြီးလောက်နေမှာပါဗျာတို့ကျန်တာတွေကနိုင်လည်းမတွေ့ပါဘူးဟင်တကာကြီးတယောက်တည်းနေမှာပါဗျာဟင်ဟိုကျန်တာတွေတွေ့မဟုတ်ပါဘူးဗျာဟင်ဟင်ဟင်ကျန်တာတွေတွေ့မဟုတ်ပါဘူးဗျာဟင်အဲ့တော့တို့ခုနပြောတဲ့ဟိုဟိုယာတိဥရုလိုပဲလေဟင် အဲလောဘနဲ့တိုက်တဲ့မူဥရုပဲလာလားဟုတ်ကလားဗျာဟင်ဒေါသနဲ့တိုက်တဲ့မူဥရုပဲလာလားတို့အနှစ်ရှိမှခံနိုင်တယ်လေအနှစ်မရှိထောင်လဲပုံမှာပေါ့ဟင်ထောင်လဲတာဘာဖြစ်လို့တော့ဟုတ်ကလားဗျာအနှစ်ရှိမရှိဆိုတော့ဥရုကြမှာသိကြလိမ့်မှာပေါ့ဟင်ဟင်တို့မိမိတကဓမ္မယုံနဲ့တော့ဘယ်နဲ့တော့ဥရုမရှိဘူးထင်ပါတယ်ဟင်ဟင်သာသနာနယ်မြေမှာတော့ဥရုမရှိပါဘူးဗျဟင် အဲလေတံမိုးတော့မခံရပါဘူးဗျဟင်အဲရွာတဲ့ရောက်တဲ့နေရာမိမိအနှင့်ရှိမရှိဘူးအဲ့ဒါနဲ့ချိန်ထိုးကြည့်ဟင်ဟင်ဥရုနဲ့တွေ့လို့ခုနကဟိုရိမ့်မယ်ရိုင်မယ်လဲမယ်ဆိုရင်တို့ပဲနဲ့တော့ဗျာအနည်းမရှိသေးလို့လို့တို့တွေ့ရလိမ့်မယ်ဗျာဟုတ်ကလားဗျာအဲ့တော့တို့ဒီသီလအနှစ်ကလေးပါသွားရင်ရိုးရိုးသီလသည်အဂရိဒဘုံဇမဘုံထိသွားတယ်လေဟုတ်ကလားဗျာ ရိုးရိုးသီလရဲ့တတိသည်ဓမ္မပုံထိရောက်နိုင်တယ်ဝိပဿနာရှင်နဲ့ယုံနံဖြစ်ပြမြင်နေတဲ့သီလဟုတ်ကလားဗျာငါမရှိသူမရှိဟုတ်ကလားယုံနံနှစ်ပါးလေးအလုတ်လုတ်ပုံလောက်တာခန္ဓာကိုမြင်နေတဲ့သီလဒါသိခါရင်သီလထင်တယ်ဟင်သိခါရင်သီလဆိုတာတို့ခုတရားရှုမှတ်နေတဲ့ကျင့်နေတာကိုသိခါရင်သီလလို့ခေါ်တယ်ဟုတ်ကလားဗျာဟိုဘာနာတိဘာတာအာမဖန်ဒီဒါကတော့သိခါရင်သီလမဟုတ်သေးဘူးရိုးရိုးသီလလို့သုံးရတယ်ဟင် အဲ့တော့သိခါရင်သီလရောက်သွားလို့တို့ယုံနံဖြစ်ပြတာတွေ့ပြီးငါမရှိသူမရှိရောက်တဲ့နေရာကြရင်တော့ဘယ်နဲ့တော့အနှစ်ဝင်မိတယ်နော်ဗျအဲ့အဲ့ဒီသီလကြနိဗ္ဗာန်ထိတောင်းဝင်ယူပါလေဟင်ဟင်တို့ဘယ်နဲ့တော့ဟိုမကြီးပင်ကြီးတွေညာအိုးတို့ဖေးတို့ဒုငငယ်တွေကမကြီးပင်တောင်ခုချင်းထိရှိသေးတယ်ဟင်ဒုငငယ်ကဗတော့ပင်ကြီးတွေခုချင်းထိရှိသေးတယ်ဘောင်းဆောင်အနှစ်ကြီးလို့ သူတို့ဥဒုဒံခံနိုင်ကြတာလေတို့အသက်တဲ့တောင်းကြည်ပေးလားဟုတ်ကလားဗျအဲ့ဒီတိုင်းတို့ကိုချင်းသိက္ခာကောင်းသွားလို့ရှိရင်ဘယ်ဘဝရောက်ရောက်ဟင်ကိုကမှသူ့ကိုဟိုကြိုက်စိတ်မကြိုက်စိတ်မနောကနဲ့ကြံသိမှုမရှိရင်ကိုကြံသိအောင်မလားကိုကမှကြိုက်စိတ်မကြိုက်စိတ်နဲ့ကျင်တွဲပြီးဝစီကံဝစီနှုတ်ရဲ့မပြောခဲ့ရင်ကိုရောပြောခံရအောင်မလားဟင် ကိုယ်ကမှကြိုက်စိတ်မကြိုက်စိတ်နဲ့တွဲဖက်ပြီးကာယကံမြောက်မလွန်ကျူးခဲ့ရင်သူတစ်ပါးဟောကိုယ်ကိုလွန်ကျူးမလားဟုတ်ကလားဗျာဒီလိုဆိုကြွေးကင်းတဲ့ဘဝမရောက်နိုင်ဘူးလားပဲဘဝရောက်ရောက်လေဟုတ်ကလားကြွေးထားရတယ်ဆိုတာယူထားမှဆရာတာဗျဟင်ကျွေးမရှိသူဗျာလမ်းသွားလဲရေတင်းတင်းသွားနိုင်ပါတယ်အဲကောင်းသူမှရှိပဲနဲ့ဟင်ကျွေးရှိသူကြတော့ဗျာလမ်းသွားတာတောင်ပဲနဲ့ လမ်းသွားတာမဆိုရတဲ့အိမ်နေတာတောင်းပြနေတော့လုံမမလားသိဟုတ်ဘယ်ချိန်မှဘယ်သူကလာတောင်းမှမလဲဆိုတာတစ်ထိတ်ထိတ်နေရမှာပေါ့ဗျဟင်အဲ့တော့ကိုချင်းသိခါအနှစ်ပါသွားရင်ဘယ်ဘဝရောက်ရောက်သိမချမ်းသာဘူးလားဟုတ်ကလားဗျာဟင်မိမိရထားတဲ့ကံကြွေးလေးကိုချမ်းချမ်းသာသာမစားနိုင်ဘူးလားဟင်မိမိရထားတဲ့ကံကြွေးလေးတွေလေချမ်းချမ်းသာသာစားနိုင်တယ်အေးဒါမို့ တို့ဒီမိမိခန္ဓာမှာအနှစ်ထုတ်လိုက်လို့ရှိရင်ကိုချင်းသိခါပဲဟုတ်ကလားဗျဟင်ပြီးတော့တို့အသက်ဆိုတာဟိုဝင်လေထွက်လေကိုပဲအသက်လို့ပြောရတာလေတို့သာလို့တော့အတတာပတတာလို့သုံးတယ်အဲ့ဒါကိုတို့တရားဓမ္မကြီးများကြတော့ထွက်သက်ဝင်တယ်လို့သုံးအဲတရားအထုတ်တဲ့ယောဂီကြတော့ဝင်လေကစရှူရတဲ့အတွက်အာနာပါနလို့သုံးတယ်ဟင် ဝင်တယ်ထွက်တယ်လို့မှားတကိုးဗျဝင်တာကစမှားရတဲ့အတွက်အာနာပါနတို့တတ္တဝါတွေဥကုံကမွေးတဲ့တတ္တဝါဖြစ်ဖြစ်ပြီးတော့တို့မိခင်ဝန်ပိုက်ကမွေးတဲ့တတ္တဝါဖြစ်ဖြစ်ဟိုဝန်ပိုက်ကကျွတ်လာတာနဲ့ထွက်တယ်တစ်ချက်ရှူးဆိုမဟုတ်တဲ့ဟာတဲ့ဒါပြီးပြန်ဝင်ပြီးတော့တို့ခန္ဓာကိုယ်ထဲမှာဟိုလှုပ်ရှားလေနဲ့တွန်းကန်လေသွားရှိဟုတ်ကလားဗျဟင်ဟိုအတွင်းကတွန်းကန်လေလို့ခေါ်တယ်အပြင်က ဟိုဝင်တာထွက်တာကလှုပ်ရှားလေလို့ခေါ်တယ်သူတို့နှစ်ခုနဲ့ဒီဟာတွန်းကန်လေးကိုမြည်၍လှုပ်ရှားမှုကပြန်လိုက်သွားတာဒါလေးနဲ့အသက်ရှင်ရတာလေခန္ဓာခန္ဓာအသက်ရှင်တာတွန်းကန်လေးနဲ့လှုပ်ရှားလေးလှုပ်ရှားလေးနဲ့တွန်းကန်လေးတို့မို့တို့နိုင်ချိန်လေးလေးမှာတမ္မာကလေးရဲ့အားကြောင့်ဒီဘက်ကအားဒီဟိုဘက်ပြန်ရောက်သွားတာထင်တယ်ဟိုဘက်ကအားဒီဒီဘက်ပြန်ရောက်သွားတာထင်တယ်ဟုတ်ကလားဗျတို့အသက်မှာလည်းပဲအဲ့ဒီထွက်လေဝင်လေလေးနဲ့ပဲအသက်ရှိတာဟုတ်ကလားဗျတောင်တုတ်ကိုထွက်သက်ဝင်သက်လို့ပြောတယ် အဲ့ဒါမိမိတို့ရဲ့ဒီဘဝကိုနောက်ကစေရနာနဲ့တည်ဆောက်ထားတဲ့ကံတတ္တိရှိတယ်ထင်မလားကံတတ္တိလိုက်တချို့90ဗျာတချို့60 80 90 80ဒီလိုနေရတာထင်ဗျာနေပြီးလို့သူ့ကံရှင်ကုန်တဲ့အချိန်မှာထွက်လေတစ်ချက်ထွက်ပြီးလို့ပြန်မဝင်ရင်သိပြီဟိတိုင်းတတဝါတူသည်ထွက်လေတစ်ချက်နဲ့စ၍ထွက်လေတစ်ချက်နဲ့ဆုံးပါဟိဟိထွက်ပြီးပြန်မဝင်ရင်ဘာပြောမလို့ သေတယ်လို့ပြောတာပဲဗျာဟင်အဲ့တော့တတဝါမှာထွက်တည်တစ်ခုတစ်ချက်နဲ့စား၍ထွက်တည်တစ်ချက်မှာဆုံးနေဟုတ်ကလားဗျာအဲ့တော့အသက်ရှင်တာလေးကဒီထွက်လေလေးနဲ့ဝင်လေလေးကြားမှာပဲအသက်ရှင်နေတာတော့သူ့ကိုထွက်တဲ့ဝင်တယ်ဟုတ်ကလားအဲ့ဒီလိုတို့ဟိုလူတိုင်းလူတိုင်းဟောဒီနှာခေါင်းလေးနဲ့ပဲထင်တယ်သူတို့ကထွက်လေတစ်ချက်ကစားကြတာလေထွက်လေတစ်ချက်ဆုံးရင်သူတို့အကုန်မှထင်တယ်ဟုတ်ကလားဗျာ ဟင်အဲ့တော့တို့ဘယ်တ attva ဖြစ်ဖြစ်ဒီဘူတယုံနဲ့တည်ဆောက်ထားတဲ့ attva တိုင်းနှာခေါင်းနဲ့သိရှုကြတာကြီးတယ်ထင်မလားဟင်နှာခေါင်းနဲ့သိရှုနေကြတာအဲ့ဒီနှာခေါင်းနဲ့သိရှုနေတဲ့ထဲမှာတို့ဘာဝနာလို့ခေါ်တဲ့ဟင်ရှုမှတ်ပွားများနေတာလည်းမရှိဘူးလားဝင်တဲ့အခါဘယ်လိုဝင်သလဲဟင်ဟိုရှုလိုက်တဲ့အခါဘယ်လိုရှုသလဲဟုတ်ကလား ရှိုက်ထုတ်တာကောဘယ်လိုရှိုက်သလဲဟုတ်ကလားဟေးကိုလှုပ်ချင်နိုင်လို့လို့ရသလားမရပါဘူးရအောင်နော်ဟေးသူ့သေးနိုင်မသွားမှာတယ်နဲ့တို့တို့ဘယ်ဘက်ကနေဝင်ညကွာညာဘက်ကထွက်ကြမိတ်ပေးလို့ကောဒါမှမဟုတ်ငါမောတကွာအဝင်ကြီးတဲ့တို့ကြတာငါမထွက်နိုင်နေဘူးဆိုရင်ရောဟေးဒီလိုတဲ့ရဘူးတယ်နဲ့ဟေးသူ့တဘာဝတိုင်းဝင်ပြီးထွက်မှာပဲထွက်ပြီးဝင်မှာပဲ ဟုတ်ကလားဟင်အဲ့ဒါလေးတို့ဟိုအိပ်ပျော်နေသူတယောက်ကိုလှမ်းကြည့်ပိုးထင်ရှားအိပ်ပျော်နေတဲ့အချိန်ဟိုဝင်ဟဲ့ထွက်ဟဲ့အမိန်ပေးသလားပူရှူသလားအဲ့အိတ်ခါနေဝင်ခလုံးထွက်ခလုံးများနှိပ်ထားသေးလားနှိပ်ရပါဗျာဟောသူဟာသူဝင်သူဟာသူထွက်ပြသူဟာသူဝင်သူဟာသူထွက်ပြဟုတ်ကလားဒါလေးနဲ့အသက်ရှင်နေရတာဗျာ အဲ့ဒီအသက်ရှင်နေတာလေသူကသူဝင်သူကသူထွက်ပြီးတို့ကမိမိပြောက်ပြောက်နေရင်အလကန်းနေရင်ဒီအသက်ဟာကုန်မသွားနိုင်ဘူးလားဟင်တဘဝနဲ့တခန္ဓာပဲသူဒီအသက်ဒီရှိမယ်ဗျဟင်ဟင်တို့အနှစ်မပါတဲ့ပေါက်မြက်နဲ့မတူဘူးလားဗျဟင်အဲတို့တော့ထားပါတော့ဗျတိဋ္ဌံလောကကနှကောင်းတွေဟာသူတဘဝပဲပြီးပြီးသွားတာပဲထင်တယ်ဟင်အနှစ်ပါသလားဗျ အဲတို့ဘာဝနာလေးနဲ့ညာရှင်ပြီးဝင်ပဲလို့ထွက်ပဲခဲ့တို့လို့ဒီနေရာရှုမှတ်ပွားများမှုလေးနဲ့ရှုလိုက်လို့ရှိရင်ဟုတ်ကလားငါရှိမရှိကောမသိနိုင်ဘူးလားမြဲမမြဲဆိုတာလေးဟောကောင်းမကောင်းဆိုတာလေးဟောပိုင်မပိုင်ဆိုတာလေးဟောခန္ဓာကိုဒါတွေနဲ့စစ်စစ်ဖေးလို့ရတယ်ဒီဟိုထွက်တဲ့ဝင်တဲ့ကလေးကိုဟို တတိလေးနဲ့ပွားများပြီးတော့လေဟိ ငါငါလို့တို့ပြောနေကြတယ်ရှိမရှိဒါလည်းသိသေးလို့ရတယ်ဟင်ပြီးတော့မြဲတယ်မမြဲဘူးဆိုတာကောသိသေးလို့ရဘူးလားဟင်ကောင်းတယ်မကောင်းဘူးကောဟင်ပိုင်မပိုင်ကောအကုန်လုံးသိသေးလို့ရနိုင်တယ်ဒီလိုဆိုရင်အရှိကိုအရှိတိုင်းဟုတ်ကလားငါမရှိဘူးမမြဲဘူးမကောင်းဘူးမပိုင်ဘူးလို့ညာသိခဲ့ရင်ဟုတ်ကလားတို့ကိုယ်တို့အာကိုးစရာပါရှိတော့ ဟင်ဟင်ငါဆိုတာသိရှိတာဘို့လေသူသူသဘောသူဆောင်သူကံတတိဥရုတတိစိတ်တတိအာရတတိတပည့်တို့ရှင်းနေရတာမဟုတ်လားဟင်အဲ့ဒါဒီတိုင်းရှင်းနေရတာဗျဟိုကာရတိရထုတ်ကာသာအကောင်းလေးတော့ကတော့ကိုကြိုက်တယ်လို့မောင်းလို့ရသဘောဗျဟင်ဟင်အဲသူကံရှင်ကလည်းကုံဟိုသူ့ရဲ့ဥရုရှင်ကလည်းကုံလေးရှင်ကြကမောင်းမြင်နေရလားမောင်းရတာနဲ့ဆင်းတွန်းရတာဆင်းတွန်းရတာအများကြီးမထင်ပါဗျဘယ်နေတော့ဘယ်ဟာကများတော့ဟင် အဲမောင်းနေနိုင်မောင်းလို့ရလားလူအိုလူမင်းကိုကားပဲကြီးနဲ့ထူထူထူနေမှာပါပဲဗျာဟင်ဟင်ငါလုံးချင်ရင်ဘာလို့လို့ရတော့ဟုတ်ကလားဗျာဟင်အဲ့တော့ငါရှိမရှိလဲသိနိုင်ပါဗျာအာကုတရားရှိသလားတို့ဒီဘဝတွေလေဟင်ဟင်ပြီးတော့မြဲမှမမြဲပဲနဲ့ဟုတ်ကလားဘယ်လိုလုပ်အာကုမှာတော့ဟင်အများရန်ပြက်နေတာကြီးဘယ်လိုလုပ်အာကုမှာတော့ အာကိုဗျာရှိလားအဲကိုလိုတလုံးမှမပိုင်မဲနဲ့ဘယ်လိုလုပ်အာကိုမလဲဟုတ်ကလားဗျာဘာဝနာနဲ့အသက်ကိုသိကြည့်လိုက်လို့ရှိရင်ငါမရှိတာပြီးတော့မမြဲတာမကောင်းတာမပိုင်တာဧကန်တည်းထိပြီးသွားပြီရှိရှိတိုင်းဟုတ်ကလားဒီလိုဆိုတို့ရလာတဲ့ဘဝသည်အာကိုတရားမရှိသေးဘူးဆိုတာကိုသဘောမကျနိုင်ဘူးလားအာကိုမရှိရင်အာကိုရှိတဲ့ဘက်ကိုတို့ပြောင်းသွားလိမ့်မယ်ထင်မလား ဟင်အာကိုမရှိရင်အာကိုတဲ့ဘက်ကိုပြောင်းရလိမ့်မယ်အဲ့တော့တို့ဒီဒိဋ္ဌိသွေးနဲ့ရှင်းပြီးတော့ဟိုလက်ပနေရတဲ့အသက်လေအဲ့ဒီဒိဋ္ဌိသွေးဖြတ်တောက်လိုက်လို့တို့ဟိုမခီးတလောင်ဆုံးသွားပြီဗျာဒါကိုတို့တောတာပတ္တိမဲ့လို့တုံးတာမဲ့ဆိုတာသူ့ရဲ့ဖြစ်စဉ်တခုဆုံးသွားတာကိုဆိုလိုသည်ဟင်ဒိဋ္ဌိသွေးနဲ့လက်ပနေတဲ့ဟင်ဖြစ်စဉ်တခုဆုံးသွားတာကိုဆိုလိုသည်ဟုတ်ကလားဒီလိုဆိုလို့ရှိရင် အပေဘုံကလည်းသူလွတ်ပြီထင်တယ်ဟဲ့ဟင်အဲ့တော့ဒီဓမ္မရာသလို့ခေါ်တဲ့အဲ့ဒီမဲ့အရာတော်ကိုရသွားတဲ့ပုဂ္ဂိုလ်အချိန်မရွေးခံစားလို့ရဘူးလားရပါဗျာဟင်ဟင်ဟိုသူမဲ့ကိုရတဲ့ပုဂ္ဂိုလ်ရဲ့ဖို့ကိုဟိုတို့ကခေါ်တာပေါ့ဗျဟင်ဘယ်လိုခေါ်တော့ပိဿဝခဏခေါ်မလားဟင်ဟုတ်ကလားဖို့ဝင်သားတယ်လို့ကမခေါ်ဘူးလားပိဿဝခဏလို့ကမခေါ်ဘူးလားအဲ့တော့ကိုရလာတဲ့မဲ့ရဲ့ မက်ကြတော့ကချမ်းသာတာလေးဟာအချိန်မရွေးသူကဝင်စားလို့ရတယ်ဟင်ဟင်တို့စားပြီးသားသမင်းကိုပြန်ခမြုံပြန်လို့ရသေးလားဟင်ဟင်တဏှာကြီးလောက်ကြတော့ဟင်နောက်ရက်ကောဟင်တို့လောကီရပါကလေဟိုဓမ္မရတာကဟိုတို့ဖူဝင်စားတယ်ဆိုတော့ဟင်ပိသဝခဏဆိုတာကသူ့ဒီကိုရထားတဲ့မက်ကလေးရဲ့ချမ်းသာလေး မကြခင်ကာလတုန်းကယုံနံချုပ်ပြပြီးအေးအေးတကြီးပဲရှိတာလေလေအဲ့ဒါကိုဓမ္မရာသာလို့ခေါ်တယ်ဟိဒါလေးကြတော့ကိုလိုတယ်လို့ကိုလိုတဲ့အချိန်ကိုခံစားလို့ရတယ်ဟုတ်ကလားဗျာဟင်အဲ့ဒီမက်ကိုရတဲ့ပုဂ္ဂိုလ်ကြတော့အဲ့ဒီဖူချမ်းမှာခံစားနေတဲ့အချိန်ဟာကိုတယောက်တည်းခံစားရတာထင်မလားဟင်သတ္တုခံစားရလားကိုတယောက်တည်းလားအဲကိုတယောက်တည်းဆိုကိုလိုတယ်လို့မရနိုင်ဘူးလားဗျာဟောကိုလိုတယ်လို့လည်းရနိုင်မှာဗျာ ဟင်ပြီးတော့ကိုကြိုက်တဲ့ချိန်ထားခံစားလို့လည်းရပါဗျာဟင်ဒီလိုဆိုအနှစ်တီသွားရင်ဘယ်နဲ့တော့ဟင်မိမိတို့အသက်မှာအနှစ်တီသွားပြီထင်တယ်ဟင်အဲဒီဘဝတွေမဟုတ်ဘူးနောက်ဘဝတိကောပါမသွားနိုင်ဘူးလားဟင်အဲ့ဒီအရိယာသာတဲ့ရောက်သွားတဲ့ပုဂ္ဂိုလ်တို့နောက်ဘဝကြတိနာယူဖို့မလိုတော့ဘူးတဲ့ဗျဒီရတိလာအနှစ်ပါသွားလေဟင် ပြီးတော့နောက်ထပ်ဆရာရှာဖို့မလိုတော့ဘူးတဲ့ဗျဒီကဓမ္မရတာပြီးပါသွားတာလေအနှစ်ကြီးဘလောက်တည်တော့ဟင်ဟင်အနှစ်ဘလောက်များမယ်ထင်တော့ဟင်ဟင်တခါတည်းဗျာတို့သီလယူဖို့မလိုတော့ပါဘူးတဲ့ဟုတ်ကဲ့ငယ်စဉ်တောင်ကြီးကလေးလေးတွေကတခါတည်းဟိုကလေးဘာသာဘာဝဖားမြင်လိုက်တာငားမြင်လိုက်တာမရှိတော့ဘူးဟင်အနှစ်ကြီးဘလောက်ကြီးတော့အနှစ်ဘလောက်ကြီးတော့ ဟေးဟေးခုနဒါနာနှစ်သီလနှစ်တဲ့မပူနိုင်ဘူးလားဟိုရိုးရိုးဒါနာနှစ်တဲ့လေရိုးရိုးသီလနှစ်တဲ့မပူဘူးလားဗျာဟေးအဲတို့ကိုပဲဘဝရောက်လို့ရှိရင်လေတဲ့ဗျာဆရာရှာဖို့မလိုတော့ဘူးတဲ့ဗျာဟေးဒီကပါသွားတာလေလေဒီလိုဆိုအနှစ်ဘယ်လောက်ကြီးမလဲဗျာဟေးဟေးဒါတို့ဝင်သက်ထွက်သက်ကလေးရှုမှတ်နေတဲ့ပုဂ္ဂိုလ်တယောက်ဟာ ဝင်သက်ထွက်တဲ့ကလေးအကြောင်းပြု၍ခုနဘာဝလာလေးနဲ့ရှင်လိုက်တဲ့တွေ့ရတဲ့အနှစ်ဒီမဟုတ်ဘူးလားဗျာဟင်ဟင်ဟင်ဒါတို့ဟိုတို့တရားဓမ္မတွေနဲ့ဆိုရင်ဒီသောတာပန်လောက်ဒါပြောလို့ကောင်းတာပါပဲဟုတ်ကလားဟင်ဒီတဲ့ဆင်းမြင်ရင်ဒီတဲ့ထင်တယ်ဗျာဟင်အနှစ်ကြီးတော့မယ်ထင်တယ်ဟင်အော်တို့အဲ့ဒီပထမတမက်လောက်ကြာသွားတဲ့ပုဂ္ဂိုလ်တယောက်အဲ့လောက်ထိသူ့အသက်ဟာအနှစ်တီးသွားလို့ရှိရင်အပေဘုံကို သွားကျင်တော့ခေါ်ရမလားဟင်တပြည့်တော်တို့အပယ်လေးပုံသွားရဘာလို့ဤသူတောင်းမယ်ဗျာဘာဖြစ်လို့တော့ဗျာဟုတ်ကလားဗျာဟင်ဘုတို့အနှင်းမပါတာတွေကနေပြီးနိဗ္ဗာန်ရရဘာလို့ဤရောက်ရောလားဗျာဘာဖြစ်လို့တော့ဗျာအာဟုတ်ကလားဗျာတိုင်းနိဗ္ဗာန်တနေ့ဘယ်နှကြိမ်တောင်းလို့ဘယ်နှကြိမ်တော့တောင်းလို့ဟော ဘယ်နှကြိမ်နဲ့ဗျာအဲရှိကိုတိုင်းတောင်းတာလားဟင်ဒါရင်ဒီပြီပေါ့နှင်းသေချာပြီပေါ့ဩဗျာဝါဓမဗျာဘာတော့တက်ကဲပင်ကလေတိုက်တိုင်းလှုပ်ထားနေတူပါတယ်ဟင်ဟင်အနစ်ဒီပလားဗျာအေးဗျာတောင်းလို့မရဘူးကြိုးစားမှရတာဟင်ဟင်အနစ်ဒီသွားရင်တောင်းဖို့တောင်းဖို့လူသေးလားဗျာဟင်ဟင် အနိတိပါတောင်းဖို့လိုပါဘူးဗျာဟင်တို့ဖရာသားသမီးဒီလောက်တော့လိုပါမယ်ဟင်အပယ်ဝုတ်ကတော့ကြောက်ရမယ်အ ਨੇ ဆုံးအ ਨੇ ဆုံးကြောက်တာဟင်ဒါဘသူလောက်လို့ရနိုင်တယ်ဟုတ်ကလားအင်းတို့သင်္ကန်းဝေါမမဟုတ်ပါဘူးဟုတ်ကလားဗျာပြီးတော့တို့ဒီဟိုသာသနာစခန်းနေလာပြီးဓမ္မယုံကြီးတဲ့ဒီလိုကြီးထိုင်းနေမှာမဟုတ်ဘူးဟင် ဟိုတရားအားထုတ်ဖို့တဲ့တရားမှန်သိဖို့လေးတခုလိုနေတာတို့ဟာတရားမှန်သိရင်ရွာတဲ့ကဟာတွေအကုန်တရားကြီးတယ်ဗျာဟင်အင်းတို့တရားကကုန်ညံပစ္စည်းရှားသလားဗျာမရှားပါဘူးဗျာရွာတဲ့ကလုံနေတာတရားသေးကြီးတယ်ဟုတ်ကလားဗျာတို့ဖရာရှင်လက်ထက်တော်ကာလတော်ကတာဝတိပြည်ထင်လားသူကလူဦးရေခေဂရီရှိတယ်အဲခေဂရီဆိုတာတန်တရားထင်တယ်ခေဂရီလေ ပန်းတရား85ပန်းကျော်ကအရိယာကြီးတယ်ပဲဟုတ်ကလား85ပန်းကျော်အရိယာကြီးတယ်တဲ့ဗျဟုတ်ကလားဟင်ဟိုအနည်းဆုံး7နှစ်နဲ့73နှစ်သားသမီးဆိုရင်တော့တောတာပါဖြစ်ကုန်ပြီဟုတ်ကလားဗျာတို့ဝိတာကာလို့ဆို9နှစ်သမီးနဲ့ဖြစ်တာဗျသူ့ဖေးအိမ်တဲ့တရားနာလေးနဲ့ဖြစ်သွားတာဟုတ်ကလားဟင်သူတို့အနှိမ့်ရှိတဲ့ပုဂ္ဂိုလ်ကြတော့ဟိုတို့လိုရုပ်ကျင့်တောင်ရှင်းဖို့မလိုဘူးတရားနာယုံနဲ့ရတယ်ဆိုတာစိတ်ကျင့်လေးနဲ့ပြီးသွားတာထင်တယ် ဟင်တို့တို့တောင်ရုပ်တင်ထိုင်ခြင်းကိုမလုပ်ဘူးဗျဟင်အဲ့တော့တို့တို့သာဝတိပြည်သူပြည်သားတွေကအဲ့လောက်ထိဟင်95ကလေးကြော်ကြော်အရိယာဖြစ်နေတော့ဘုံကြီးဝတ်လို့လားမဟုတ်ဟင်ဒါမို့ဥဘိုးရဲ့ရှိစောင့်နေလို့လားမဟုတ်ဘူးဟုတ်ကလားဗျာဒါမို့တို့ဘုရားเจ้าတော်သွားပြီးကျင့်နေကြလို့လားမဟုတ်ဘူးအကုန်လုံးမဟုတ်ဘူးလားဖြစ်လိုက်တော့ဟင်ဟင် ဘာလို့ရတယ်လဲဆိုတော့ကိုယ်အိမ်ကလုတ်တဲ့အလုတ်ကိုခုနကအင်းဘာဝနာလေးနဲ့ရှင်ပြီးတော့လေထမင်းချက်တဲ့ကလမကရောဟိထမင်းချက်တဲ့နေရာလေးဟာသူ့ဆံမာဆံရဲ့သဘောတတိမရှိဘူးလားအဲ့ဒီသဘောတတိဟာတရားပဲဟိတို့သာကြတော့ဓမ္မဆိုတဲ့ပါဠိလေးကိုဖွင့်ပြတော့နိတတ္တနိဒီဝသဘာဝတဲ့ဟုတ်ကလားဓမ္မဆိုတာဓမ္မဓမ္မလို့မင်းတို့ ဟိုငါပြောထားတဲ့စကားကွာတဲ့မိတ္တတတတ္တဝါတွေကိုခေါ်နေတာလည်းမဟုတ်ဘူးကွာဟုတ်ကလားမိဇီဝအသက်တို့အတ္တတို့လိပ်ပြာတို့ဝိညာဉ်ကောင်းတို့ဒါခေါ်တာလည်းမဟုတ်ဘူးကွာတဲ့တဘာဝသဘောလေးတဲ့ဟင်ဓမ္မဆိုတာကွာသဘောလေးကိုပြောနေတာပါလို့ဆိုလိုတယ်ဟုတ်ကလားဟင်ဒီလိုဆိုငရုတ်သီးမှာကောငရုတ်သီးသဘောမရှိဘူးလားငရုတ်သီးရဲ့သဘောပါတော့စတာအဲ့ဒီသဘောဒီပြင်တတ်တိမဟုတ်ဘူးလား ဟေးအဲ့ဒီတတ္တိတတ္တတတ္တိဒီလေသဘောမဟုတ်ဘူးလားအဲ့တော့ငရုတ်သီးစားရင်းနဲ့ငရုတ်သီးသဘောလေးသိအောင်ဘာဝနာလေးနဲ့ရှင်စားတာမဟုတ်ဘူးလားဟေးဒီလိုဆိုစပ်ပုံစံနည်းလေးမသိနိုင်ဘူးလားဟေးတို့မမှတ်တဲ့ပုဂ္ဂိုလ်ကြတော့သတ္တန်နဲ့ရထားတဲ့အတွက်ကြိုက်တဲ့ပုဂ္ဂိုလ်ကကောင်းတယ်ပြောရင်မကြိုက်တဲ့ပုဂ္ဂိုလ်ကမကောင်းပြောနေတာဒါအစနဲ့ရထားလို့ဟုတ်ကလားဆုံးအောင်လိုက်ကြည့်သံပါသူ့သဘောသိအောင်လေဟေး သူ့အတွင်းသဘောကိုသိအောင်ဖုံးအောင်လိုက်ကြည့်စမ်းဒီလိုဆိုငရုတ်သီးစားတာတရားမဟုတ်ဘူးလားစားဘူးလားငရုတ်သီးစားဘူးလားငရုတ်သီးစားဘူးကြသလားဆိုဟောပိတ်သွားဗျာဟင်ဟင်အာတထလားနှစ်ထလားငရုတ်သီးစားဘူးတာလေဘယ်နှစ်ထရှိပြီတော့ဟင်အမရေတွက်နိုင်ပါဒီလိုဆိုသောတာပန်၃၄၅ဆယ်ကျောင်းလောက်ဖြစ်တော့ပြီပါ ဟဲ့တရားတွေတွေးတော့ပြီပါဟင်မယုံသေးဟိုမနဲ့ပြန်ညပြန်စားထားတာဗျာဒီတော့ဆိုရင်တရားတွေတွေးတော့ပြီပါအာနေစဉ်စားလည်းစယုံနဲ့ပြီးတော့မှာပါဗျာဟင်တိုင်းနေစဉ်စားလည်းကလာတော့မေးဦးမှာပါဟင်သူတို့ဗမာတွေမေးလို့တရားမရတာပြောရင်ကလာကြီးတော့မေးရင်ကိုတော့မနဲ့ပြန်ညပြန်ငရုတ်သီးမပါမစားနိုင်တာလေဟင်အဲငရုတ်သီးမှာငရုတ်သီးရဲ့တတ်တူသဘောရှိတယ်လေဟင်ဒီလိုပဲတို့ထင်ရမှာဟော သူတတ္တိသဘောလေးရှိလေအဲကျန်တဲ့ဘယ်ဟိုတက်မဲ့ပစ္စည်းတွေဟောသူတတ္တိသဘောမရှိဘူးလားလူမာကောအဲဘယ်သူဖြစ်သဘောကောင်းတယ်ကွာသူကသဘောမကောင်းဘူးကွာဟောအဲပြောနေကြစကားပဲမဟုတ်ဘူးလားအဲလူမာအဲ့ဒီသဘောကောင်းတဲ့သဘောကောင်းတာသူတတ္တိလေးပဲမဟုတ်ဘူးလားဟေးဒီတိုင်းပဲလူမိုက်မှာမိုက်တဲ့ဂုံဆိုတဲ့သဘောလေးမရှိဘူးလားလူလိမ္မာကလိမ္မာတဲ့ဂုံဆိုတဲ့သဘောလေးမရှိဘူးလားအဲ့ဒီသဘောလေးပဲလေဟုတ်ကလားဟေးအဲ့တော့ရွာတဲ့လုံနေတာဒီတို့ဒီ မျက်စိအာယုံနားအာယုံရှိသမျှအာယုံတွေခံစားတဲ့နေရာသူ့တတ္တိသဘောကိုဖန်ခံစားကြတာပဲမဟုတ်ဘူးလားဟင်တို့တော့ငရုတ်သီးစတယ်တို့အပေါ်ဟန်ကျော်နဲ့ပြီးနေကြတယ်ထင်တယ်တို့ငရုတ်သီးရဲ့စပ်ပုံစံနည်းတွေလိုက်ခဲ့သလားထင်ရဲ့ကော ချိုးပုံချိုးနည်းတွေလိုက်သလားတို့တရက်ကြတော့ဟောဗျချင်းပုံချင်းနည်းတွေဆောင်းလိုက်သလားသူ့သဘောကိုတို့ဟိုတတိလေးနဲ့ပွားများပြီးတော့ရှင်ပြီးမကြည့်လို့တို့တရားမသိတာပဲရှိတယ် တရားဘက်ကတော့ပြကြတယ်ထင်တယ်တရားမပြတာရှိသလားငရုတ်တိကကတရားပြသွားတာပဲဟင်အဲ့တော့ငရုတ်တိတရားနာရလားဟုတ်ကလားဗျအဲငရုတ်တိကဟောမသွားလို့လားဟင်ငရုတ်တိကမဟောလို့ထင်ပါသဗျာဟင်ဟင်ဟုတ်ကလားဗျဟင်တရားတရားမှမသိလို့မဟုတ်ဘူးလားဒါဟင်တရားဆိုတာတမျိုးထင်နေတာထင်တယ် ဟေးဓမ္မယုံနဲ့ကြမှာတမျိုးကြီးပေါ်လိမ့်မယ်လို့ထင်နေလို့ဒီကြတော့လည်းနှာခေါင်းနဲ့လေးနဲ့တိုက်တယ်ဘာတွေ့မှာတော့အေးတာနဲ့နှွေးတာတွေ့မှာပေါ့နှာခေါင်းနဲ့လေးနဲ့တိုက်တဲ့ယောဂီတွေနှာခေါင်းနဲ့လေးနဲ့တိုက်တဲ့အကြောင်းသိရမှာလေအဲ့ဒီမှာတတ္တိသဘောလေးမရှိဘူးလားဟေးဝင်လေရဲ့တတ္တိသဘောနဲ့ထွက်လေရဲ့တတ္တိသဘောတူပါမလားဟေးဟိုအပြောချင်းမတူရင်သဘောချင်းမတူလို့ထင်တယ်လားအဲ့တော့ဝင်သေးတဲ့ထွက်သေးတဲ့အပြောချင်းတူရလားဟင်းဟိုတို့ဘာတော့သွားသေးတဲ့ပြန်သေးတဲ့အပြောချင်းတူသလား တို့ဒီအားဆိုအခုရွှေဘူကများတယ်ထင်တယ်ရွှေဘူကများရင်တို့ရွှေဘူကလာတော့ဘယ်လန်းကလာတော့ဒီဘူကလန်းကပဲထင်တယ်ပြန်တော့ဘူကလန်းကပဲလားဒီလိုဆိုတူတူပေါ့ဗျာတူလားဘာဖြစ်လို့တော့မြဘူကလန်းကလာတာဘူကလန်းကပြန်တာတူတူပဲမဟုတ်ဘူးလားအာတူပါဘာဖြစ်လို့တော့မြဩပါအဘောနဲ့ပြန်မို့မတူတာလေကြည်သောမဟုတ်ဘူးဗျာသူ့သဘောတတ်သိရှိသေးတယ်လေ တစ်ပင်တစ်ပင်ဆိုတာတော့ကားလမ်းဘေးမှာဗျူဟာလမ်းဘေးမှာရှိတယ်ဗျာဟိုဘက်ကလာတော့ဟိုဘက်ပဲတဘာဝတတိပဲမြင်မှာပေါ့ဒီဘက်ဟာမြင်သလားဒီကပြန်တော့ဟိုဘက်ကဟာမြင်သလားအဲ့တော့ဟိုဘက်ကမြင်ခွင့်နဲ့ဒီဘက်ကမြင်ခွင့်တူးမလားဟင်အဲအကြောင်းကိုကလေးတငုပ်ပဲတွေ့ပါအောင်တော့တူးမလားဗျအဲ့ဒီတိုင်းပဲဆိုဝင်နာနဲ့ထွက်တာအသွားနဲ့ပြန်မယ်လေသို့တော့ဝင်နေတဲ့ထွက်တဲ့တဲ့အပြောချင်းမတူရင်ဝင်တဲ့ခါတိုက်ခိုက်ခံရတဲ့လေရဲ့တတ္တိနဲ့တို့ထွက်တဲ့ခါတိုက်ခိုက်ခံရတဲ့လေရဲ့တတ္တိမတူဘူး ဟင်အဲ့တော့တို့ဒီလာအာထုတ်တော်လဲဒီကနေပြီး၄ရက်ဟိုတရား၄တရားလို့ခေါ်တဲ့၄ရက်သဘောတတ္တိတွေကြည်ရတာမဟုတ်ဘူးလားဟင်ဒါကရွာတဲ့တုန်းကငရုတ်တိတရားမနာခဲ့လို့ဒီမှာသင်တန်းပေးနေတာရွာတဲ့တုန်းကငရုတ်တိတရားနာခဲ့ရင်တို့သင်တန်းပေးဖို့တောင်းလို့ဟုတ်ကလားဗျဟင်ဟင်ကျွာတဲ့တုန်းကခမရတို့ငရုတ်တိခေါ်တဲ့တရားမနာခဲ့လို့ကိုကျွတ်တို့မောခံဟောနေတာဟုတ်တယ် ဟင်ရွာတဲ့တုန်းကတော့ဘယ်နဲ့တော့ငရုတ်တိတရားနာခဲ့ရင်ဟင်တို့ဟောဖို့လူသေးလားတို့ပြဖို့ကလူသေးလားအေးဗျအဲ့တော့တို့သာဝတိပြည်သူပြည်သားတွေကထမင်းချက်တဲ့ကလမကလည်းအဲ့ဒီထမင်းချက်တာပြည်ပြင်တို့တရားဖြစ်နေတယ်ထမင်းချက်တဲ့သဘောရှိဥမာထင်တယ်ဟင်တို့ဟိုဆံကိုရင်တဲ့စိတ်ကလေးကခိုင်းမှဆံအိုးရှိတဲ့နေရာသွားပေးရတာထင်မဗျာဟင် ဆံကောခြင်းယုံနဲ့ဆံကထွက်လာသလားဟင်သွားကောမှတယ်နဲ့တိတ်ကြီးတယ်မရနိုင်ဘူးရုပ်ပါမှအောင်မြင်တယ်ဟုတ်ကလားအဲ့တော့ဟိုစိတ်မပါဘဲနဲ့ရုပ်ကြီးတယ်သွားကောတော့ဟောဆံအိုတဲ့မလားလားတဲ့ပေါင်းကြအဲ့တော့စိတ်နဲ့ရုပ်နဲ့တွဲပြီးတော့အဲ့ဆံကောကကောခြင်းစိတ်ကလေးပေါ်မှာကောတယ်ကောခိုင်းတော့သူကရုပ်ကကောယုံမဲ့ကောနိုင်တယ်ဒါပြီးမှအမြောက်ခိုင်းမှမြောက်ယုံမြောက်နိုင်တယ် အဲအကွေးခိုင်းမှကွေးယုံကွေးနိုင်တယ်ဒီတဲ့ကအိုးတဲ့ထဲခိုင်းမှထဲယုံထဲနိုင်တယ်ထဲပြီးတော့တခါပြန်ပြီးအခေါ်ခိုင်းရတယ်သူကြိုက်တဲ့လောက်ထင်တယ်အင်းလို့ဒီကူလေးလုံးတို့ပညာသာသိထားရင်လေးလုံးမပြည့်မချင်းသူကခေါ်ချူခေါ်ပြန်ကိုခိုင်းနေတာထင်တယ်အဲ့ဒီတောင်ပဲဘယ်တန်တဲ့ပုဂ္ဂိုလ်ပဲခိုင်းနေထင်တယ်ညာတန်တဲ့ပုဂ္ဂိုလ်ကြတော့ဟောအဲသူ့ကိုအကြောင်းကိုသူ့စိတ်ကသိတယ်ဗျဒီကောင်ကြီးဘယ်တန်လဲဒီကောင်ကြီးညာတန်လဲဟုတ်ကလားဗျသူ့အလုံးသူသိတဲ့အတိုင်းခိုင်းတာမဟုတ်လားဗျ ဟင်းအဲ့ဒီကနေပြီးတော့တို့ဘာတို့ဆန်ရွေးရွေးခြင်းနဲ့ရွေးရတယ်ထင်တယ်ဖေးတော့ဟောဖေးခိုင်းတော့ဖေးရတယ်ထင်တယ်အတဲခိုင်းတော့တဲရတယ်ထင်တယ်မှွေလိုက်ပါအောင်ဆိုတော့မှွေပေးရသေးငှဲ့လိုက်ပါအောင်ဆိုတော့ငှဲ့ပေးရသေးဟုတ်ကလားအဲအဲ့ဒီမှာစိတ်ကလည်းတို့ကိုကြီးကိုနည်းနည်းမှအနာပေးဘူးပြတခုပြီးတခုခိုင်းတာဟုတ်ကလားခင်ဗျားတို့ညရှိလို့တော်တာညများမရှိရခက်ခဲရကြီးဟုတ်တယ်ညရှိလို့ခမောက်ချမ်းသာတာ ဘယ်လိုမှမတိုင်နိုင်လို့ကဲပြားမတနိုင်တော့ဘူးဗျာဆိုခွေအိမ်မှာမင်းခွေအိမ်မနဲ့ကြငါခိုင်းဦးမှာတော့ဆိုစောင့်နေသေးဗျာဟင်ဟင်ဒီတိုင်းကြီးအိမ်ခိုင်းရောဟင်ယုတ်ကြီးကမတနိုင်တော့လို့ခွေအိတ်တာတော့သူ့ဒီတိုင်းကြီးခိုင်းသလားဟင်ဟိုအိတ်ခါနေကြပြောသေးနော်မင်းမနဲ့ကြဘယ်ချင်းထားရမှာနော်ဘာလို့ရမှာနော်ပြောသေးလားဟင်အဲ့ဒါကိုလုတ်တမယ်လို့ဂတိခံမှဟင်သူအိတ်ခါကြီးဘေးနားအထိုင်စောင့်နော် ဟိုဟာကြီးလည်းနိုးလာတော့လာလာလာလာလာဆိုခေါ်ခိုင်းသွားပြီထင်တယ်ပြည့်ဖက်နေတော့ဗျာတို့ပြောတာလားဗျာတို့ပြောတာလားဗျာဒါရွာထဲမှာဖြစ်နေတဲ့တရားတွေမဟုတ်ဘူးလားဟုတ်ကလားဗျာအေးအဲ့ဒါကိုအကုန်လုံးမှားဟုတ်ကလားဆံအိုးတွေကဆံဟုတ်ကလားသမင်းအိုးတွေရောက်ဖို့ရကိုရုပ်ပေါင်းအခင်းစင်ထင်တယ်ဗျာစိတ်ကတော့အခင်းစင်ထင်တယ်ဗျာဟုတ်ကလားဗျာဟင် ဒီတခုလေးယူဖို့ရကိုတစ်ချက်တည်းမဟုတ်ဘူးရုပ်အဖြစ်ပင်ဖောက်ပြန်ပေးရတယ်။ဟိုကလည်းစိတ်ကလည်းအဖြစ်ပင်ခိုင်းပေးရတယ်။ဟုတ်ကလားဗျာ။အဲ့တော့ထမင်းချက်တဲ့ကလမကလည်းအဲ့ဒီထမင်းချက်တာဒီပြင်တရားဖြစ်သွားတယ်။ထမင်းချက်တဲ့သဘောတတိမြင်အောင်ကြည့်တယ်။လဲထွန်းကလားကဟောအဲ့ဒီလဲထွန်းတာဒီပြင်တရားဖြစ်နေတယ်။ဟင်သူ့အသက်ကိုဘာဝနာလေးနဲ့ရှင်ထားတာထင်တယ်။ဟုတ်ကလားဗျာ။အဲဟိုတော့သူ့ဟိုကျိန်တို့ကျင်သိရှိမှတို့ပေးရတာထင်တယ်။ ကျိုးဆွဲကျင်သိရှိမှဆွဲပေးရတာဟင်ထုံညိမရင်လည်းသိရှိတော့မပေးရတယ်ဟုတ်ကလားလက်ရင်သိရှိလှဲ့ပေးရတယ်ဒါလေးမှရင်မတတ်နဲ့သူတို့တောတာပါနေဖြစ်ကုန်ကြတာဗျဟင်အဲ့တော့ရွာတဲ့လှုပ်တဲ့အလုပ်ဒီတရားနဲ့กินတဲ့အလုပ်ရှိသလားဟင်ဟိုဘယ်ရာမျိုးမဆိုသစ္စာနဲ့မกินဘူးဆိုရင်သစ္စာမกินတဲ့အရာမှမများတရားနဲ့လည်းမกินဘူးဟုတ်ကလားဗျာငရုတ်သီးမှာကော ငရုတ်သီးစားခြင်းနဲ့ငရုတ်သီးတွေးတောင်းနေတဲ့ပုဂ္ဂိုလ်ဟာငရုတ်သီးတတ်စာကြတဲ့အတွက်ငရုတ်သီးဘိုးရှာရတဲ့ဒုက္ခရောဟင်အဲငရုတ်သီးဘိုးရဗျာတော့ဟိုငရုတ်ဆိုင်သွားဝယ်ရတဲ့ဒုက္ခရောအဲဒါပြီးအိမ်ပြန်လာပြီးငရုတ်သီးထောင်းရထူရကြော်ရတော့ရတဲ့ဒုက္ခရောဒါပြီးပကံနဲ့ရောက်တော့သူ့ကိုနေပေးရဖတ်ပေးရဝါပေးရခွင့်ပေးရတဲ့ဒုက္ခရော ဒါပြီးငရုတ်တိစားပြီးဟိုဘက်ကိုနောက်ရက်ထိအောင်ဘိုက်ထဲမှာအပူလောင်ခန်းရတဲ့ဒုက္ခကောဟင်ဒါရင်ဒီငရုတ်တိစားတာလေးရဲ့မစားခင်မှာလဲဒုက္ခဘယ်လောက်များတော့စားပြီးနောက်လဲဒုက္ခဘယ်လောက်များတော့ဟုတ်ကလားဟင်သမင်းတလုတ်ဒုတ်တစ်ချက်လားသမင်းတလုတ်ဒုတ်နှစ်ချက်လားဟင်ငရုတ်တိမရခင်ကဒုက္ခတစ်ခုလေအဲဟိုငရုတ်တိစားပြီးနောက်မှာဒုက္ခတစ်ခုလေ တိုင်းထမင်းတလုံးဒုံးတစ်ချက်လားထမင်းတလုံးဒုံးနှစ်ချက်လားဟုတ်ပါမလားဗျရှေ့တတုံးနောက်တတုံးဗျပြီးတော့တို့ဒီငရုတ်ပြီးရှာလေးတစ်ခုအရသာခံဖို့ရတယ်ခြေတော့ကောနေရသလားလက်ကောမျက်စိကောဗဇာကောသူ့တစ်ခုချမ်းသာဖို့ရအတွက်တကိုယ်လုံးဝိုင်းလုပ်ပေးရတယ်ဗျဟင်ဒီလိုဆိုငရုတ်တိသမှုရိယအကြောင်းငရုတ်တိဒုက္ခဘယ်လောက်များတော့ဟုတ်ကလား ဟင်ထိုင်ငရုတ်တိသမုဒိယဆိုတာဒါသူသူ့ပဲသစ္စာထိုက်တာမဟုတ်လားဟင်ဒါငရုတ်တိမှာကြိုက်နေတဲ့ပုဂ္ဂိုလ်ကငရုတ်တိသမုဒိယဆိုသစ္စာထိုက်နေပြီဟုတ်ကလားဒီလိုတော့ငရုတ်တိသူ့ကြိုက်ကြိုက်တော့ကိုယ်ဘက်ကဒုက္ခရောမခံဘူးလားဒါငရုတ်တိဒုက္ခရောဒုက္ခသစ္စာမထိုက်ဘူးလားဟောင်းမဲသစ္စာသူတို့စာအုပ်ကြားထင်နေဟင်ဘယ်မှာတော့သစ္စာတွေဟင်ကျွာထဲမှာဒုက္ခနဲ့သမုဒိယအများအားသုံးနေတာထင်တယ်ဟင် သမုဒိယတရားသားရှိရင်ဒုက္ခနှစ်ကြားသားပါမှာတော့ဟုတ်ကလားဟင်တို့မရခင်ရှိရပြီးနောက်ထင်တယ်ဟဲ့ဟုတ်ကလားဗျာအဲ့တော့သမုဒိယနဲ့ဒုက္ခပဲသစ္စာတရားဟာဖျားဟောလာတို့တကယ်လုံနေတာလားဟုတ်ကလားဗျာအကြိုက်ကြီးကြီးတော့ဒုက္ခရောက်ပါတဗျာတက်ရှိတက်မယ်တွေပေါ့လေဟုတ်ကလားဗျာဒီလိုဆိုငရုတ်တိသမုဒိယနဲ့ငရုတ်တိဒုက္ခရှိရင်သူ့ကိုဘာဝနာနဲ့ပွားလိုက်လို့သူ့အကြောင်းသိသွားလို့ရှိရင် ပဲနဲ့တော့ငရုတ်တိနေရောတာကမထိုက်နိုင်ဘူးလားတိုင်းငရုတ်တိသာယမတ္တကကောတစ္ဆာလေးပါမထိုက်နိုင်ဘူးလားဗျဟုတ်ကလားဟဲ့တို့ဒီဟိုဘာတို့ဖျားနေကြောင်းမိမှာတစ္ဆာရှိသလားဟင်းသူတို့ရွာတဲ့တစ္ဆာပူများလေးဦးမထင်လဲဟင်းဘယ်ကတစ္ဆာပူများတော့ဟာလုတ်တော်ဘူးလားဟိုတို့တို့တို့ဒီကြောင်မှများတယ်ထင်တာထင်တယ်ဟင်ဟင်သမှုဒဏ်နဲ့ဒုက္ခတို့ထဲလဲနဲ့သုံးနေတာထင်တယ်ရွာထဲမှာလေအဲရေထဲနဲ့သုံးတာမဟုတ်လား ဟင်သမုဒိယမဖြစ်တဲ့အချိန်ရှိသားရှိပါဗျာอืมမွေကင်းသားကပင်တဲ့စီထိလေသမုဒိယဖြစ်တဲ့စိတ်မရှိရင်ဒုက္ခမဖြစ်တဲ့ခြင်းကိုရှိသလားမရှိပါဘူးအဲ့ကြွာထဲမှာဒီတစ္ဆာနှစ်ပါးဟာထယ်လဲနဲ့သုံးနေတယ်ဟုတ်ကလားនិရောဓနဲ့မက်ကရှိတော်ရှိတယ်300ခေါင်းမှမသိလို့ဘေးချိန်ဆောင်ဟုတ်ကလားဗျာတို့ဒီအရိယာလောကအရိယာရှင်သခင်ကြီးတွေကြတော့လေတစ္ဆာလေးပါရှိတာပါပဲသို့တော်သူတို့ကនិရောဓနဲ့မက်ကကို300ခေါင်းမှသိလို့ဒါပဲသုံးတယ် သမုဒယနဲ့ဒုက္ခကိုတော့ဘေးချိတ်ထားဒါလေးပဲကွာတယ်ထင်တယ်လေးပါးကတော့ဘယ်ဖြစ်ဖြစ်ရှိတယ်ထင်တယ်ဟင်ဘယ်ဖြစ်ဖြစ်သစ္စာလေးပါးသစ္စာမထိုက်တာဘာရှိတော့အကုန်ရှိတယ်ဗျဟင်တို့တော့တို့ဟိုအရိယာရှင်သခင်ကြီးတွေမှာဘာတော့ဆာလောင်မှုသိရင်စာလို့တဲ့ဌာနတော့ရှိမှာပဲဟုတ်ကလားဗျဟိုအရင်ပူရင်ရေချိုးလို့တဲ့ဌာနတော့ရှိမှာပဲတို့ပဲတို့မှသမုဒယထိုက်တဲ့သစ္စာမျိုးမဟုတ်တော့ဘူးဌာနတော့ရှိတယ်ဒါမို့သမုဒယနဲ့ဒုက္ခ သူတို့ကဥပိ္ပခာပြုတ်ထားတယ်နိရောဓနမကကိုတွင်တွင်သုံးကြွားတဲ့ကြတော့ကြောင်းပြန်တယ်ဟေးတမှုရနဲ့ဒုက္ခကိုတွင်တွင်သုံးဟုတ်ဗျာနိရောဓနမကကဘယ်တော့မှလို့ဟင်အာနိရောဓနဲ့မကရွာတဲ့မိုးခေါင်နေဟင်နိရောဓနဲ့မကမိုးခေါင်နေတယ်ရွာတဲ့ဟင်အဲ့တော့ငရုတ်သီးမှာသမှုရရရှိရင်ငရုတ်သီးဒုက္ခရှိတာလည်းသိနေပြီသိနေလို့ရှိရင်ဒီငရုတ်သီး စားရင်းနဲ့ဘာဝနာလေးရှင်လိုက်လို့ရှိရင်ငရုတ်တိမက်ကပွားလိုက်ရင်သူ့အကြောင်းအတွင်းထိသိသွားရင်သူ့အထင်ကြီးဦးမလားအထင်မကြီးရင်တဏှာဝင်ဦးမလားဗျာသူ့ပေါ်အထင်သေးဦးမလားဗျာအကြောင်းသိသွားပြီလေဟင်အထင်ဆိုတဲ့ကဒါအကြောင်းမသိခင်အထင်သွားပါတာဟုတ်ဗျအဲ့တော့အထင်ဟိုအကြောင်းသိသွားတဲ့ပုဂ္ဂိုလ်အထင်သွားမပွင့်တော့ဘူးဒါမှမဟုတ်ကြီးချင်းသေးချင်းမရှိတော့ဘူးဒီလိုဆိုသူကိလေသာမကင်းစင်နိုင်ဘူးလားဟင်ဒီလိုဆိုရင် ဟိုငရုတ်တိမကဝင်လိုက်လို့ရှိရင်ဘာဝနာနဲ့ရှင်လိုက်ရင်ငရုတ်တိမိတော့တာလည်းထိုက်တော့တာပဲဟုတ်ကလားဗျာအဲ့တော့တို့ပါတော့တွေ့သုံးတယ်မတွေ့သုံးဟုတ်ကလားငန်းငန်းတဲ့တဏ္ဍာဆိုဝင်အောင်မလားဗျာတွေ့သုံးမှာပေါ့ဗျာမတွေ့သုံးဘူးပေါ့ဗျာဟင်းသုံးလေဘာဝနာနဲ့ရှင်ထားတဲ့အတွက်သုံးတော့သုံးတယ်မစွဲတော့ဟုတ်ကလားဗျာဟင်သုံးတော့သုံးမှာဗျာမစွဲတော့ဘူးဟင်းဖရာရှင်ဟောသူ့ ဟိုဒကာဓမ္မတွေလှူတဲ့ဟင်းကျွေးဟင်းရာတွေတော့မသုံးဘူးလားဆွဲသလားဗျာဟင်ဖရာသုံးအသုံးဆောင်ပစ္စည်းတွေတို့အသုံးဆောင်ပစ္စည်းတွေပါပါဗျာသုံးတဲ့နေရာလေသူ့ရဲ့ဘုံတော်နာနာကံတော်နန္ဒကြောင့်သူ့ရဲ့သုံးတော်သုံးတယ်မဆွဲဘူးဗျာဒီနေရာလေးများရောက်ရင်တို့ဘယ်လောက်ချမ်းသာလိုက်မလဲဟုတ်ကလားဗျာအဲ့တော့ယွာတဲမှာတို့တရားတွေဒင်းညံပြည့်ရှိပါတယ်ဟင်တရားတရားမှန်သိဖို့ပဲလိုတယ်ထင်တယ် ဟင်တရားတရားမှန်းသိရင်ရွာတဲ့ကိုလုတ်တဲ့အလုပ်ကလေးပေါ့ဘာဝနာလေးရှင်ထားလိုက်ရင်တို့ရှင်းနေတဲ့အသက်မှန်သမျှအနှစ်အသာရရှိတဲ့အသက်မဖြစ်နိုင်ဘူးလားဟင်အဲ့တော့တို့ဒီအနှစ်သာရရှိတာလေးဒီဟင်ဥရုသုံးပါခံတဲ့အတွက်နိဗ္ဗာန်တိပါမသွားနိုင်ဘူးလားဟင်လုံနိုင်အနှစ်ရှိအောင်လုံနိုင်ပါမလားဟုတ်ပါမလားဗျဟင်ဒီကပြန်ရင်အနှစ်တီတော့မှာပေါ့ဟင်ဒီကပြန်ရင်ဘယ်နဲ့တော့ ဟောဗျာဒိုးတကာကြီးပကားပိတ်သွားဗျာဟင်ဟင်ဟိုရှင်းနေအသွားဗျာဘယ်လိုလုပ်ဟင်ဒီအတန်ရဲ့နှစ်တေဒီပလားဆိုဟောဗျာဖြေနိုင်တော့ဘူးဗျာဟင်ဗျာကျက်စုပင်တရှိုဝါတလို့ပဲဟင်ဟင်ဟင်ကျက်အနှင်းကြီးရတဲ့ကျက်စုပင်ကြီးတရှိုတော့ဟိုနာတာပဲရှိတာပဲထင်တယ်ဘယ်လိုလုပ်ဟင်အနှစ်ဒီပါမလား 那这种的也大学娃都是嘛呀？诶，哎了，这卢布娃嘛，哎，卢啥啥不呀耶，卢奥啥啥不呀耶，哎的，那东古的土比家啥嘛？诶，ဒါနရဲ့အနှစ်သီးဟုတ်ကလားတို့တိဝဥစ္စာရဲ့နှစ်သီးဒါနပဲထင်တယ်ဘဝဆက်ဆက်သူပါသွားမှာဟုတ်ဟုတ်ကလားဟင်မိမိခန္ဓာရဲ့အသက်ပြီးကိုချင်းသီလပဲထင်တယ်ဒါလည်းဘဝဆက်ဆက်ပါသွားမှာထင်တယ်အဲမိမိရဲ့အသက်ပြီး အဲတော့အနှစ်ပဲတင်တယ်ဘာဝနာလေးလေအင်းဘာဝနာလို့ရှိရင်အသက်ဒီအနှစ်ပဲဒါနိဗ္ဗာန်ထိပါသွားမှာမို့ဒါတို့လူဘဝနဲ့ကြုံတုံးရဟိဟိသာသနာနဲ့လည်းဆုံနေတုံးရဟိကျင့်သင်ကျင့်တိုက်တဲ့တရားလေးတွေကျင့်ပေးကြသံပါဧကေနာကြသို့